သာသနာ့ဒုက္ခအဖွဲ့ကကြီးမှုပြီးတော့များသောစေရနာရှင်ပေါင်းတွေကစုပေါင်းပြီးကထိန်သင်္ကန်းလူဒန်းကြကထိန်သင်္ကန်းလူဒန်းနဲ့လူဒန်းနဲ့ကထိန်နုမောဒနာတရားဆိုတာလည်းဟောနေရတာပဲအခြားအခြားသောဌာနတွေမှာလည်းကထိန်သင်္ကန်းလူဒန်းကြအဲဒီမှာလည်းကထိန်နုမောဒနာတရားတွေဆိုတာဟောနေကြဒါတော့ကထိန်တရားဆိုတာကတော့ နာကြတာယူနေပါပြီဒါကြောင့်တချို့တချို့ကထိန်ကထိန်တရားပွဲတွေမှာကထိန်တရားတော်မဟောဘဲနဲ့ပြည်ပြင်တရားတွေလည်းဟောကြပါလေဟောမယ်ဆိုလည်းဟောစီရပါပဲဒါပဲမဲ့လို့ဒီသာသနာ့ရိပ်သာမှာတော့ဒီပြင်အချိန်တွေကသမထဝိပဿနာတရားတွေကို အမြဲတမ်းဟောနေပါတယ် ဒီရင်ချိန်မှာဟောတဲ့တရားတွေကများပါတယ်ဒီတော့ကထိန်သူဒါနမှာကထိန်တရားပဲဘုန်းကြီးများကဟောပါတယ်အဲဒီကထိန်တရားမှာလည်းပဲသိစဉ်သိတိုက်တဲ့လူရဲချက်တွေကို ဆောင်းပုံများစီပြီးဆောင်းဖို့ဖြစ်ရေးထားပြီးတော့ဟောလာခဲ့တာ သင်္ဃာ6နှစ်တော့ရှိပါပြီနဲ့ဒီပါတယ်တရားလည်းမပြောင်းပါဘူးပြောင်းလည်းပဲဘယ်တော့ကောင်ပြောင်းကြမရှိပါဘူးဒီတရားပြည့်စုံဆုံးပဲဒါကြောင့်မို့ဒီကနေ့လည်းပဲအဲဒီတထိန်တရားကိုအဲဒီဆောင်ပုံများဖြင့်ပဲအချင်းချုပ်ဟောသွားရမယ်ကထိန်ဖြစ်ပေါ်လာတာဘာကြောင့်လဲဆိုလို့ရှိရင် ကထေအာနိသင်နေရအောင်လို့ကထေအာနိသင်က၅ပါးရှိတယ်အဲ့ဒီ၅ပါးတွေကကျန်တဲ့၄ပါးကိုတော့ဝါကျွလို့ရှိရင်ပုရိမာဝါကျွတဲ့ရဟန်းတော်တွေမှာကထေမခင်းမဲနဲ့လည်းပဲဒလအတွင်းတော့ရပါတယ်အဲနောက်ဆုံးတစ်ခုကဒီစီဝရိဒိဋ္ဌာတင်ပြီးတော့ဆောင်းထားတဲ့သင်္ကန်းကို မဆောင်ယူပဲနဲ့တခြားတစ်ပါးကိုမသွားနိုင်ဘူးအဲဒီတော့မဆောင်ယူပဲနဲ့တခြားတစ်ပါးကိုသွားနိုင်တဲ့အခွင့်အရေးရအောင်လို့မြတ်စွာဘုရားကတထိန်ခင်းဖို့ရာခွင့်ပြုတော်မူခဲ့တယ်အဲဒါကိုဒီဆောင်ဖို့မှာပြရတာလေတထိန်တထိန်ဤပင်၅ပါးဝင်လေရင်အကျိုးမှာတထိန်ဤပင် ဒိအာနိသင်၅ပါးရှိတဲ့နေ့က၄ပါးသောအကျိုးအောင်နာမှာပါပါတဲ့ရဟန်းတော်များရသောအကျိုး၅ပါးဆို1 2 3 4 5อืมအဲဒီထဲမှာ1ရယ်3ရယ်4ရယ်5ရယ်ကျန်တဲ့တထင်အာနိသင်၄ပါးအဲဒီ၄ပါးကိုတရင်ကျုပ်ကတလမြရကြတော့ကြတရင်ကျုပ်လို့ရှိရင်ပြင်းရင် ရညလာပြီးတော့တရားနေ့ကစပြီးတော့ဇာမွန်လာပြီးနေအထိရေအားဖြင့်တော့29ရက်ရှိပါတယ်ရဲမစုံနဲ့တွေ့ရင်တော့ဒလပါပဲအဲဒီဒလအတွင်းမှာအနိသင်ကအလိုလိုရတယ်ကတိမခင်းလည်းရတာပဲသုံးဒီသင်ကဆောင်းယူထပင်ပန်းဝင်လေးစွာ ဗတ္တဝဂီ30ထိလာခဲ့လာပြီးခဲရင်စွာအဲရသော်ဘုရားထံတရင်ကျွတ်တဲ့အခါဘုရားဖူးဖို့ရာဗတ္တဝဂီညီနောင်3ကြိတ်သင်္ကန်း3နယ်လင်းကိုဆောင်းပြီးတော့လာကြရမိုးတွေကလည်းယူအားအောက်ကလည်းရှင်နေဘွဲ့တင်နေမင်းမမလာရောက်ကြတယ်သူတို့ကပထမစောစောဝါဇဥတွေကဘုရားထံ ရားဘူးလာကြတာဟိုတုန်းကခကြီးတွေကလမ်းလျှောက်လာတာဆိုတော့ဒီမန်းတဲ့အတိုင်းခကြီးကမတွင်ဘူးမတွင်တော့ဝါဇောလာပြီးကြော်တည်းနဲ့ရောက်တဲ့အခါဘာဂိတတွေရောက်ဘာဂိတနဲ့ဘာဝတိနဲ့6ဥဇနာဝေးတယ်အယူဇနာမှာ10မိုင်နဲ့ထားတွေ့ရင်48မိုင်အဲ48မိုင်ခကြီး မော်တော်ကားနဲ့သွားလိုက်လို့ရှိရင်တော့တနာ ਈ ခွဲနှစ်နာရီဆိုရောက်တာပါပဲအဲချီရင်သွားမယ်ဆိုလို့ရှိရင်တော့ဒါကခြေတော့လိုက်ပြီးတော့อืม၃ရက်လည်းသွားရမယ်၄ရက်လည်းသွားရမယ်၅ရက်လည်းသွားရမယ်အဲ့ဒါနဲ့တရားထာမရောက်နိုင်လို့ဒါပြီးတော့တရားနေ့ဟောဝါဇလာပြီးတော့တရားနေ့မှာဘာဂေတတွင်လည်းအရင်ဝါကနေရတယ် ဝါကတဲ့ရဲရောက်လို့ရှိရင်ဝါကရတယ်မကဘဲနဲ့တခြားတစ်ပါးတွေမသွားရဘူးဒါကြောင့်အဲဒီမှာသိက္ခာပုဒ်ယူသေးတော့အရင်ဝါကပြီးတော့နေကြဝါရင်သုံးလပါလုံးညစွာဘုရားဖူးမြော်ခြင်းရင်းနဲ့ခရီးအပြင်လည်းပဲ6 6ယူဇနာ48မိုင်ကဘာမှမဝေးဘူးဒါပေမဲ့ဝါရင်းမမသွားရဘူးလို့ စိတ်ထဲအောင်းမိပြီးရေမနာဖြစ်နေကြဝါကျိုးတဲ့ခါကျတော့လာတော့မိုးရီရွာတာနဲ့ဒုက္ခရောက်ပြီးတော့လာကြရတယ်အဲ့ဒါကိုသုံးသီသင်္ဃာစာညုတံပင်မဝန်လေးစွာဘာဒဝဂီ30ဒီလာပြီးခဲရင်စွာဘုရားထာမောက်ဆုံးကြီးရောက်မေးလျောက်ပြီးတော့ကမြတ်စွာဘုရားနဲ့ရောက်တဲ့ခါကျမြတ်စွာဘုရားကအာဂန္တုယဟန်တော်များနဲ့အာလာဘတန်လာဘပြောနေကြတဲ့အတိုင်းအဲဝါရင်းက မ်းသာသာနေကြရလားဟိုလာခီးမှာချမ်းသာနဲ့လာခဲ့ရလားစသည်ဖြင့်အကျိုးအကြောင်းတွေမေးတော့သူတို့ကရှောက်ကြတယ်ချမ်းသာသာနေရတယ်ကြောက်ချမ်းသာသာဝါကပြီနေရတဲ့အကြောင်းသို့တော်လည်းပဲညဇောတရားဖူးဖူးရလာတာမလားလို့စိတ်ထဲမှာအာမရမကျင်တဲ့အကြောင်းอืมလမ်းလျှောက်မှလည်းပဲငငါနေမိုးဆိုပြီးတော့လာလို့ဘယ်မှမနဲ့လာတဲ့အကြောင်းကို လျှောက်တော့မြတ်စွာဘုရားကကထိန်ခွင့်ပြုရလို့ကထိန်ခင်းလို့ရှိရင်ဖြင့်ဝါကျွတ်တဲ့အခါခရီးသွားတဲ့ပုဂ္ဂိုလ်တွေသင်္ကန်းသုံးဒီတဲကတထီဒီကိုထားပြီးတော့ပေါ်ပေါ်ပါပါနဲ့အထူးအဖြင့်သင်္ကန်းကြီးပေါ့လေသင်္ကန်းကြီးကိုထားပြီးပေါ်ပေါ်ပါပါနဲ့သွားလာနိုင်မယ်အဲ့ဒီကျိုးတွေကြောင့်မြတ်စွာဘုရားကထိန်ကို ခွင့်ပြုတော်မူတယ်တဲ့ကဲဒါလေးတွေတစ်ခေါက်စီပဲဆိုသွားရစေ အဲဆိုရမယ်ကထိန်ဤပင်ငါးပါးတွင်လေအင်အကျိုးမှာသတိင်ကျုကသလမြာကြာကြတော်သည်သာ ဘုံဒီသင်္ကန်းကောင်းယူထံသင်္ပန်းဝလေးစွာဝါဒဝဲကီ30ချီလာသည်ခရင်စွာတရားဓမ္မပုံကြီးရောက်မေးလျောက်ပြီးတော့ခါ ထို့ကြောင့်နိုင်ခြင်းညဘုံခြင်းတထိန်ခွင့်ပြုပါအဲဒါကြောင့်အာနိသင်၅ပါးရှိတဲ့က၄ပါးတော့လိုလိုရအရေးကြီးတဲ့အတ္တမာရဏစာရာဆိုတဲ့အကျိုးကတထိန်ခင်းမှာပဲရတယ်မတင်မခင်းရင်မရဘူးဒါကြောင့်အဲ့ဒီအကျိုးရအောင်မြတ်စွာဘုရားခွင့်ပြုတယ်အနုဇာနာယဘိက္ခုသံဝရဏဘိက္ခုနံ ကတိနာအာထရိတုံဘေကွေယံတို့ဝသံဥဒါနာပုရိဝမပုရိမဝါကာလပါလုံးနေကုန်ပြီသောဝါပုရိမဝါဝါကျုပ်ကုန်ပြီသောဘေကုဏယံတို့အကတိနာကတိန်ဝအာထရိတုံခင်းခြင်းငါဟံငါရရည်နုဇာနာမေခွင့်ပြုတော်မူ၏အဲဒီခင်းမွေငါဆရာခွင့်ပြုတယ်အရတကတိနာနာဟောဘိခဝေသစ္စာနိတံတာကပိတံတိကတိန်ခင်းတဲ့ ယဟန်များမှာအာနိသင်၅ပါးရလိမ့်မယ်။အောင်နာမှာအာနိသင်၅ပါးကယဟန်များရတော့ကျိုး၅ပါးလို့ပြတယ်။အဲဒီကျိုး၅ပါးရဖို့ရတထိန်ခွင့်ပြုတော်မူသည်။ကထိန်ဆိုတာဘာလို့ဆိုကထိန်ဆိုတာကတိနာပုဂ္ဂလာ။ကတိနာ နိုင်ငံခြားဆောင်မှုတွေမှာကတိနာထောင်းမှန်းလည်းရှိတယ်။သမာဆောင်မှုကသာဇင်နဲ့ကတိနာလို့ရှိတယ်။ကတိနာဆိုတာခိုင်မာတယ်ဆိုတဲ့အဓိပ္ပာယ်အ내အဓိပ္ပာယ်ရှိပါတယ်။ဒါကြောင့်ဘာခိုင်မာတယ်လဲဆိုလို့ရှိရင်သင်္ကန်းခေတ်ခါကာလခိုင်မာပြီ။ချွတ်ချွတ်သိခါပုံများမှာသင်္ကန်းခေတ်ကာလအတွင်း၌

သင်္ကန်းခါကရှိတယ်အဲ့ဒါဘယ်ခါတော့ဆိုရင်သတင်းကြို့လို့ရှိရင်သဇမောလာကြီးအတွင်းသင်္ကန်းခါကသူ့ဟာသူဖြစ်နေတာပဲဒီခါကာလမှာတရားဓမ္မတွေကသူတို့ကြောင်းမှာသတင်းသုံးတဲ့ရဟန်းတော်တွေသင်္ကန်းလူကြရှိတုန်းကအဝတ်တွေကလည်းကြားပါတယ်အဲ့ဒီခါကာလမှာလူမအဲ့ဒီခါကာလလူတဲ့သင်္ကန်းလေးဝုတ်ပြီးတော့

သင်္ကန်းချုပ်လို့ဆိုးတဲ့ခါကာလဇီဝကာလခေါ်တယ်တဲ့အဲ့ဒီသင်္ကန်းခေခါတွေသင်္ကန်းခေခါဟာတထိန်မကင်းလို့ရှိရင်တလပဲအလုံး29ရက်တထိန်ခင်းလိုက်လို့ရှိရင်တော့ကိုတပေါင်းလာပြည့်ပြီငါးလငါးလပြင်းမြဲပါတယ်ခိုင်သွားတယ်အဲဒီလိုတပေါင်းလာပြည့်အထိ ဇီဝဒါနဇီဝကာရသမယဆိုတဲ့သင်္ကန်းခေခါခိုင်မြဲစေနိုင်သောအ ਨੇ သဘောကြောင့်ကတိနာကထိန်လို့ခိုင်ခေါ်တယ်သင်္ကန်းခေခါကိုခိုင်စေတယ်လို့အဓိပ္ပာယ်ရှိတယ်သာရဒဒီနီဒီကစသည်အဖွင့်ပါပဲအဲ့ဒါကိုဘုညာအဲ့ဒီကြောက်ကိုဒီမှာသာမိုးပေးတဲ့သင်္ကန်းခေခါခိုင်စေတာဆွဲကားကထိန်ကြီးသင်္ကန်း ခေတ်ကာလသင်္ကန်းတူတဲ့ကာလသင်္ကန်းချုပ်ဆိုးတဲ့ကာလအဲဒီကာလကိုခိုင်းစေတယ်ဆိုတဲ့အနေတွေပဲကိုဆွဲပြီးတော့ကထိန်ကတိနာကထိန်ဆိုတဲ့အမည်ရတယ်ဆိုရမယ်သင်္ကန်းခေတ်ခါခိုင်းစေတာဆွဲတာကထိန်ကြီးအဲဒါကတနည်းတဲ့နောက်တနည်းကတော့ ကတိနာဆိုတာကသင်္ကန်းချုပ်တဲ့ခါကာလမှာ၄တောင်၄တောင်ညီညီဖြစ်အောင်လို့ဘောင်ကြီးသင်္ကန်းကားဘောင်ကြီးပေါ်တယ်သင်္ကန်းကားဘောင်ကြီးပေါ်ချပြီးတော့အဲ့ဒါကြီးနဲ့တွေ့ကပ်ပြီးတော့ချုပ်တော့ကိုသင်္ကန်းနဲ့တောင်စွန်းနေမထွက်ဘူးဒီတိုင်းချုပ်လို့ရှိရင်သင်္ကန်းနဲ့အရာနာလည်းပဲကိုလိုတဲ့အတိုင်းမဖြစ်တောင်စွန်းနေလည်းဖြည့်ချင်းဖြည့်တို့ချင်းတို့သူကဖြည့်ပြီးတော့သွားလို့ အဲဒီသင်္ကန်းပေါင်ကြီးဆိုတာရှိကရှိတယ်ဒီလိုမှခုလိုစက်နေပါနဲ့လည်းမဟုတ်ပဲဟာကိုသူကလည်းနဲ့ကျော်သင်္ကန်းပေါင်ကြီးကိုချပြီးကားပေါင်ကြီးကိုချပြီးတော့အဲဒီကားပေါင်ကြီးနဲ့အညီချပြီးချုပ်ရတယ်ဒီလိုချုပ်တော့တောင်စွန်းနေကြီးရဲ့အဲဒီလိုတောင်စွန်းနေညီအောင်လို့ချုပ်ရတယ်ကားပေါင်ကြီးကိုကတိနာလို့ခေါ်တယ်အဲဒီကတိနာဆိုတဲ့ကားပေါင်ကြီး ချထားလို့ရှိရင်ဒါဒီဒီကျောင်းတွေကသင်္ကန်းချုပ်နေတယ်ဆိုတဲ့အဓိပ္ပာယ်ကသူကသူပေါ်နေတယ်။ဩဒီမှာကတင်ကောင်းကတင်ကားကတင်ကားပုံကြီးချထားတယ်ဆိုရင်ဒီမှာသင်္ကန်းချုပ်နေတယ်ဆိုတဲ့အဓိပ္ပာယ်ပေါ်တယ်။အဲဒါကြောင့်အဲဒီကတင်ကားပုံကြီးများခင်းတယ်လို့ပဲခင်းတယ်ဆိုတာကိုဂတိနံအထရာမိကိုဂတိနံကထိန်ကိုအထရာမိခင်းပါ၏ဆိုတော့ အထင်ကားပေါင်းကြီးခင်းပါတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဒါကြောင့်အထင်ပေါင်းကြီးခင်းအားပြီးတဏိကထိန်ကြီးဟောအထင်သင်္ကားလှူလိုက်တော့ခုဘာငါအားကထိန်လှူတယ်ဘာငါကနေပြီးဒီကထိန်သင်္ကားမိကျွန်းနဲ့ထိုက်တာနဲ့ဆိုရွေးချယ်ပြီးတော့သမဝါနဲ့ပေးကထိန်သင်္ကားရတဲ့ပုဂ္ဂိုလ်ကကထိန်ခင်းရတယ် ဒီကင်းရတာသင်္ဃာသုံးနေတဲ့ကတစ်ထည်တည်းနဲ့ခင်းနိုင်ပါတယ်သင်္မိုင်းတစ်ထည်တည်းနဲ့လည်းကတင်ခင်းလို့ရပါတယ်သင်္မိုင်းနဲ့ကတင်ခင်းလို့ရှိရင်ဣမိနာအန္တရဝါဒကေနကတိနာအထာမိလို့ဆိုပြီးတော့ကတင်ခင်းရတယ်ဣမိနာအန္တရဝါဒကေနဤသင်္မိုင်းဖြင့်ကတိနာကတိန်ကိုအထာမိခင်ပါ၏ဤသင်္မိုင်းဖြင့်ကတိန်ကိုခင်ပါတယ်ကတိန်ကားပေါင်းကြီးပေါ်တယ်ဒီလိုအဓိပ္ပာယ်ရတယ် သင်္ကန်းချုပ်တဲ့ကစင်ကားပေါ်ကြီးဟိုတုန်းကဟိုတုန်းကအဝတ်ထဲတွေသင်္ကန်းမဖြစ်သေးဘူးအဲ့ဒါတွေပေးပြီးတော့ချုပ်ချုပ်ဆိုးပြီးတော့သင်္ကန်းဖြစ်မှာပဲသင်္ကန်းဖြစ်ရသင်္ကန်းဖြစ်ဆိုးပြီးတော့မှခင်းရပါတယ်အဲ့ဒီကထိန်ပေါင်းကြီးကိုဒီတက်မှန်ချင်းခင်းပါပြီလို့ဆိုပြီးတော့ခင်းရဒုတိယ ဧကတိနဲ့ဆိုလို့ချင်းဣမိနာဥဒ္ဒတံငေနဤအပေါ်ယုံသင်္ကန်းဖြင့်ကိုယုံသင်္ကန်းဧကတိသင်္ကန်းဖြင့်ဆင်းပါပြီအခုလူတဲ့နထသင်္ကန်းကြီးမျိုးဆိုလို့ချင်းတော့ဣမာယသံဃာတိယဤသံဃာတိမိတော့ဒုက္ခသင်္ကန်းကြီးဖြင့်နထသင်္ကန်းကြီးဖြင့်သင်ခင်းပါဤသင်္ကားပေါ်ကြီးခင်းပါပြီဆိုပြီးတော့အဲ့ဒီခင်းထားရတာ၅လလုံးတစ်ခါတည်း ကြီးနေတယ်ဒီလိုရဲရွယ်ရှိတယ်ဒါကြောင့်ကထိန်ပေါင်းကြီးခင်ဗျားကြီးတဏိကထိန်ကြီးဘယ်ကရတော့ဆိုတော့ဒါကဝင်းကြီးသတုထအဲသုလဝါပါဠိတော်မှာဗာမျက်နှာနံပါတ်250နှစ်မှာရှိပါတယ်ဒီကထိန်ကထိန်ကားပေါင်းကြီးအကြောင်းအဲ့ဒါကိုမှီပြီးတော့ဒီနေ့ကိုဘုန်းကြီးကဖွင့်ပြရပါတယ် ကဲဆိုရမယ်ကထိန်ပေါင်းကြီးသင်ဟန်ပြီးသနိကထိန်ကြီးအဲတနည်းအားဖြင့်ဆိုရင်သင်္ကားပေါင်းကြီးသင်တယ်လို့ပဲသင်္ကန်းချက်ဖို့ရသင်္ကားပေါင်းကြီးများသင်တယ်လို့ပဲတပေါင်းလာပြီနေ့တိုင်အောင်ဒီသင်္ကန်းဖြင့် အထင်ကားပေါင်းကြီးအနေခင်းထားပါသည်ဆိုပြီးတော့ဆင်းလိုက်တာအထင်ကင်းတော့ဘာအကျိုးရတော့မထင်ခင်းကအကျိုး၅ဝါ၅လတန်ရသည်ကထင်ဆင်းလိုက်လို့ရှိရင်အကျိုး၅ပါးကို၅လလုံးရတယ်ဒါကတကယ်ကြီးလာပြီးတော့တရက်နေ့ကခင်းမှ၅လရတယ်နေ့ရက်နေ့ကခင်းတော့တရက်လျော့သွားတယ်။ဘုံရက်နေ့ခင်းရင်ဖြင့်နေ့ရက်လျော့သွားဒီနေ့၄ရက်နေ့မှာခင်းတော့၃ရက်လျော့ဒါပေမဲ့လို့ဒီမှာ နည်းငယ်နေမဟုတ်လို့ရှိရင်ဒီသင်္ကားလူတဲ့ပုဂ္ဂိုလ်တွေကလာနေကြမှာမဟုတ်ဘူးဒါကြောင့်မို့နည်းငယ်နေနေရွေးထားတယ်အဲအစောဆုံးသင်ဖို့ဆိုတာဘုန်းကြီးညွှန်ကြားထားပါတယ်သင်သင်ဖို့ရတယ်တွန်းတော့မဟုတ်ပါဘူးရက်ရက်တမဖို့သာသနာ့ဤဓမ္မကတိခင်းမယ်ဆိုလို့ရှိရင်ရက်ကတော့စောစောတမပါလို့ပြောထားပါတယ်။ဘာဖြစ်လို့လဲဆိုရင် ဒီမှာတရားထုတ်တဲ့ယောဂီတွေက3လ4လနေတော့သူတို့လည်းပြင်ញင်ရတယ်ဟိုရှိတယ်မှာဆိုရင်သောက်ဥပါလည်းပြင်နေများများမရှိသေးဘူးအပြစ်လာပြီးတရားထုတ်ရှင်တဲ့ပုဂ္ဂိုလ်တွေကလည်းနေရာမရှိတော့မလာနိုင်ဘူးဒီကယောဂီဟောင်းတွေကပြန်သွားမှနေရာရှိမှသူတို့လာတဲ့ပုဂ္ဂိုလ်တွေလည်းပဲချမ်းသာနေရဒါကြောင့်အဲဒီအကြောင်းတစ်ခုကိုဆွဲပြုပြီးတော့ မထိန်ခင်းလို့ရှိရင်သတင်းကျုပ်ဒီနဲ့ကြိုင်နဲ့အနိကဆုံးရဲ့ခင်းပါလို့အနိကဆုံးရဲ့ဆိုတော့လာပြီးတော့တည့်ရနေကတော့အခုပရိသတ်တွေပါတယ်ကျိုးငွေတွေပါတယ်စီမံမှုရမှာပြည့်နိုင်ဘူးဆိုတော့နှစ်ရက်နေရာစပြီးတော့ခင်းနိုင်တာပါပဲနှစ်ရက်သုံးရက်လေးရက်ငါးရက်ဆယ်ရက်ခုနှစ်ရက်ရှစ်ရက်ဆိုတော့နောက်ဆုံးပေါ့လေဘယ်လိုတော့နောက်ကြွယ်ရမရှိဘူးအခုတော့၄ရက်ဆိုတော့နိကပါတယ် 3ရက်လောက်ပဲရော့အဲဒီကထိန်ခင်ကကျွန်း၅ဝါ၅လတိုင်ရသည်ဘာတွေတော့ဆိုလို့ရှိရင်နာမန္တစာကသွမ်းပင်ထားတဲ့ပုဂ္ဂိုလ်ရှိရင်ညာများမှာသင်ကြားစီတော်ရဟပန်ကြပြီးသွားလို့ရကိုသွားရမနေ့ပိုင်းဖြစ်ဖြစ်နေ့လယ်ပိုင်းဖြစ်ဖြစ်မပန်ကြဘဲနဲ့သွားလို့ရှိရင်ဖြင့်အပြည့်ပြည့် အတိန်ခင်းလိုက်လို့ရှိရင်နဲ့မပန်ကြဘဲနဲ့သွားနိုင်တဲ့အပြစ်မသိဘူးအပြစ်မသိမဲနဲ့ဒီလဝိသုဒ္ဓိဒီလစင်ကြယ်နဲ့စင်ကြယ်တဲ့အဲ့ဒီကျိုးကိုရတယ်အဲဒါကညာတော်များရတဲ့ကျိုးမပန်မကြလို့ရသွားပြင်းများမသိဘူးအဲလူများမှာလားလူအကျိုးဆိုတာဒါနာကုသိုလ်ဆိုတာတူတော်အကျိုးတွေပေးရတယ်စိတ်ကရည်စူးလို့ရှိရင်အဲ့ဒီလိုတဲ့အကျိုးတွေကပေးတာပါပဲ။ သာဖြစ်ကင်းကွာလွတ်လပ်စွာလိုရာသွားနိုင်ပြီဟောမပန်ကြပဲနဲ့သွားနိုင်မှုဆိုတော့ချုပ်ချယ်လေးရှိတယ်မပန်ကြပဲနဲ့သွားနိုင်တယ်ဆိုတော့ချုပ်ချယ်ကင်းအဲ့လိုပဲသတိသင်္ကန်းလူတော်တဲ့ဒကာဓမ္မတွေမှာဒီကောင်းမှုအစွမ်းအာနုဘော်ကြောင့်နောင်တော်ကာလနောင်တော်ဘဝတွေမှာအတားအဆီးမရှိဘဲနဲ့မိမိတို့လိုရှိသလိုလွတ်လွတ်လပ်လပ်သွားနိုင်တယ်ဒါအနာကောင်းတာပဲ သွားကြည့်ရသွားနိုင်တယ်သွားကြည့်ရမသွားရရင်စိတ်ဆိုသိမကျင်တော့ဘူး။ဒါရင်ဒီကျိုးလေးကိုရအောင်။ကထိန်ခင်းကထိန်ခင်းကကျိုးငါဝါကျိုးငါဝါငါလာတိုင်ရသည်ငါလာတိုင်ရသည်မပမကြမပမကြဒုရသွားဒုရသွားပြင်းများမသိမီပြင်းများမသိမီ တာသိကင်းကသာသိကင်းကလွတ်လပ်စွာလွတ်လပ်စွာလူရသွားနိုင်သည်လူရသွားနိုင်သည်ဩရဟန်းတော်များမှာရသောအကျိုးတွေကသိနာမနဲ့မထိန်ကမှာရသောအကျိုး၅ပါးဆိုတာတွေကသိနာမနဲ့သာအတူတူပဲဒီလိုပဲဟိုကရဟန်းတော်များအဲ့ဒီအကျိုးရအောင်မထိန်ကလူသားလူသားနဲ့အတွက်အထိန်လူတကာများမှာလည်းဓာတုဖြစ်တဲ့ အကျိုးကိုရတယ်ဘာမှအချုပ်ချယ်မရှိဘူးအစိတာမရှိဘူးသွားကျင်ရသွားလောလောလတ်လတ်သွားနိုင်တယ်อืมဒါမှမကောင်းတဲ့ဥစ္စာပဲဒုတိယကတော့အတမရဏစာရာဒိဋ္ဌံတင်ထားတဲ့ဒီစီဝရိဒိဋ္ဌံတင်ထားတဲ့သင်္ကန်းသုံးတယ်ကထားခြင်းနဲ့သင်္ကန်းထားပြီးတော့သင်္ကန်းသုံးတယ်လုံးထားခြင်းနဲ့ထားပြီးပြင်သင်္ကန်းဝတ်ကြခြင်းဒီလိုလည်းရတာပဲ အဲဒီလိုထားပြီးတော့သွားကျင်ရသွားနိုင်တယ်သုံးမို့လို့ရှိရင်တော့ဒီသင်္ကန်းသုံးတယ်ကဆောင်းသားရတယ်အထူးအချင်းမနဲ့အာရုံတက်တဲ့ခါကာလမှာမိမိအမိပါရှိရကျောင်းသားကြီးကကျေလို့ကျောင်းသားကြီးတဲ့တခါနဲ့ဆိုလို့ရှိရင်လည်းဘယ်နာထားတာကိစ္စမရှိပါဘူးအပြင်ထဲမှာဆိုလို့ရှိရင်အာမတောင်းတော်ဟသဘအတွင်းမှာရှိရမယ် ကထေသင်္ကလူလို့ကထေအာနိသင်ရသွားပြီဆိုရင်သုံးနေတည်းမှာထားလို့ရထားကသွားနိုင်ပြီအဲဒီဒီစီဝရိအတိအကျနေထားတဲ့သင်္ကန်းတွေကသုံးနေတယ်ကထားခြင်းနဲ့သင်္ကန်းထားတစ်ထဲထားတာနှစ်ထဲထားတာသုံးနေလုံးထားတာထားပြီးတော့သွားညာသွားနိုင်တယ်ဒီကျိုးရတယ်တဲ့အဲဒီလိုရတဲ့ရအောင်လို့ကထေနဂါရီကလှူဒါန်းတဲ့အတွက်ကထေနဂါရီမှာ ဘာကြိုးရတယ်လဲဆိုတော့နိနာမကတောင်းကိစ္စမလေးရပေါ်လာလေတော့ဒီဟောကငါးသုံးတယ်ကိုဆောင်းသွားတယ်ဆိုတော့လေးနေတာကိုအဲမလူတကာများမှာလည်းတောင်းလေးချင်းမရှိပဲနဲ့ကိစ္စကြီးငယ်တွေနဲ့တောင်းမလေးပဲနဲ့ပေါ်ပါပါနဲ့နေရထိုင်ရခြင်းအကျိုးတွေရသွားပြီတဲ့ဒါလည်းအမှန်ကောင်းတာပဲဒါရင်ဒါလေးဆိုရမယ် သုံးဒီထဲမှာဟာလိုရာသာသာသွားနိုင်ပြီသာဝကိစ္စမလေးရာပေါ်လာလေတော့သည်ဒါဒုတိယကျိုးတတိယကျိုးကတော့ခဏဘောဇနဂိုင်းဘောဇင်ကိုစားခြင်း သနာဘောဇနာဂိုင်းဆိုတာအပေါင်းအပေါင်းဆိုတာက၄ပါး၄ပါးသောယဟများပိဋိဒါနေရာမကြလို့ဂိုင်းဘောဇင်ဖြစ်တာရှိတယ်တောင်းရံပြီးတော့စားလို့ဂိုင်းဘောဇင်ဖြစ်တာရှိတယ်အဲပိဋိဒါနေရာမကြတာဘယ်လိုလဲဆိုတော့ယဟန်တို့ဤဝဟရကိုနားမလည်တဲ့ပုဂ္ဂိုလ်က သွန်းပင့်ပြီးတော့လှူတယ်တပည့်တော်တို့အဲသမင်းစားကြပါဗျာသမင်းလူပံကြပါအဲဒီလိုပင့်အဲဒါတပါးလည်းသွားပြီးတော့လူခံစားပြင်းမရှိပါဘူးနှစ်ပါးသွားပြီးလူခံစားတယ်ပြင်းမရှိဘူးသုံးပါးသွားလူခံစားတယ်ပြင်းမရှိဘူးလေးပါးသွားပြီးတော့လူခံစားလို့ရှိရင်ဒါခိုင်းဘောစဉ်ခဏဘောစဉ်တွေပါစိတ်တရားပါစိရပါသိနည်းတဲ့ မြတ်တာသမယသို့တော်လည်းချွင်းကျက်ကလေးသမယသာခြင်းတဲ့အခါကာလလေးတော့ရှိသေးတယ်အဲ့ဒီခါကာလကိုကျင်ထား၍မြတ်တာသမယပါစေတရားသာခြင်းတော့ခါကာလကိုကျင်ထား၍ပါစေရပါသင့်သည်သာခြင်းတော့ခါကာလဘာတော့ဆိုတတ်ရသမယောသီလနာသမယောသုရရဏသမယောသုရကာရသမယောအရဏဂမနာသမယောမဟာသမယော သမဏဘာဒတမယောယန္တရတမယောအဲ့ဒါကျမ်းမာတဲ့အခါတဲ့ဒီဒါနဆိုတော့သူကခွင့်လို့တာသုရဒနာပညာသုရကာရပညာသင်္ကန်းလှူတဲ့အခါတဲ့နောက်တစ်ခုကသင်္ကန်းချုပ်လို့ဆိုသင်္ကန်းချုပ်လို့ဆိုတဲ့အခါသင်္ကန်းလုပ်တဲ့အခါအဲ့ဒါအခုရရင်အာနိသင်ရတော့ကိုသင်္ကန်းလှူတဲ့အခါ သင်္ကန်းချုပ်လို့ဆိုတဲ့အခါကြီးယူရယူရဒါနကာလယူရอืมယူရကာရကာလအဲဒီကာလဖြစ်တဲ့တွေ့တဲ့ခန္ဓာမဟာတဏီဖြင့်ပင့်ပြီးတော့ကျွေးတဲ့ဘောဇင်ကို၄ပါးတူသွားစားတယ်လည်းပဲအပြစ်မရှိ၄ပါး၅ပါးစားပြီးပေါ့အဲ၄ပါးတူပင်ခိုင်းဘောဇင် စားခြင်းစားနိုင်ပြီအဲဒီခိုင်းဘောဇင် စားကြလို့ရှိရင်စားနိုင်ပါလေတချို့တချို့ရက်တွေမှာဒါတွေကညာတော်များနဲ့ပြင့်လျော်တဲ့ဝေါ်ဟာရနားမလဲတော့ဘူးအဲဒီလိုပြင်းတာဆိုရှိနိုင်တယ်အဲဒါကိုမစားလို့ရှိရင်ဆုံးကစားကြရှိရင်မှရှိမှာဒါတော့အဲဒီလိုပြင့်စေကမှုဒိုင်မောစဉ်ဖြစ်နေစေကမှု၄ပါး၅ပါးစသည်အတူတကွလက်ခံပြီးတော့ စားခြင်းရင်လည်းစားနိုင်တယ်အဲ့ဒီကြိုးကြတယ်အဲ့ဒီလိုစားခြင်းကြောင့်လည်းပြည့်မရှိပါဘူးတဲ့အဲ့ဒီတော့အကျိုးကိုရအောင်လူသားနဲ့တရားဓမ္မတွေမှာဘာအကျိုးရလဲဆိုတော့စားလို့ရများစားတော်ညာဘေးကမသိဘူးအဲစားလို့ရစားတော်လည်းပဲဘေးမသိရင်အဲ့ဒီလိုအကျိုးရတယ်တဲ့ဒါကတချို့ပုဂ္ဂိုလ်ဒီကျမ်းမာရေးသိကောင်းတယ်ဘာသာသာဘာမှမဖြစ်ဘူးတော့ ချုပ်ပုဂ္ဂိုလ်အကျမ်းမှရေမကောင်းဘူးဟိုဟာလေးစားလိုက်လို့မတည့်ကြောင်းဒီဟာလေးစားလိုက်လို့မတည့်ကြောင်းဒီလိုရှိတယ်အဲဒီစားကြင်ဟာစားဘာမှကျမ်းမာရေးမပြည့်ဘူးဆိုတော့ကျမ်းမာရေးကောင်းတဲ့ပုဂ္ဂိုလ်တွေဟာလူကထိန်လူထားတာလို့ဆိုမယ်ဆိုဆိုကြရှိတာပေါ့လေဒါပေမဲ့တို့ကထိန်လူထားပြီးပြီဘာသာသာယောဂမဖြစ်ဘူးလို့ဒီလိုအောင်းမေ့ပြီးတော့တွေးရတော့သွားပြီးတော့မစားကြနဲ့ဒီလိုတော့မဟုတ်ဘူးလို့ဆိုတာ ဒါကနောင်ခါကာလမှာအကျိုးပေးမယ်အခုကျချင်းကတော့အဲ့ဒါမဟုတ်ဘူးသူကဟုတ်နောင်ခါကာလဒီကုသိုလ်အကျိုးပေးတဲ့ခါကာလကျပြည့်စုံကြတယ်ကမတန်ကြမ်းမာတဲ့ကျုပ်ရတာမှာအညီမျှရှင်ရပြင်နိုင်တဲ့ဒါနီဝမ်းမီတဲ့အညီမျှရှင်ရပြင်နိုင်တယ်အသာနည်းနည်းစားလည်းပဲဒီနေ့လုံးနေနိုင်တာပဲများများစားလည်းပဲ မကြည်ရတော့မရှိဘူးဘယ်လိုအသာသာသာမကြည်ရတော့မရှိဘူးအဲဒီလိုပါစကတာမီဒိဋ္ဌိတွေကလည်းတောင်းလာတဲ့ပုဂ္ဂိုလ်တွေမှာသာကျင်ရာသာညာတော့ညဘေးမရှိဘူးတဲ့သို့တော့အစိတ်တွေပါလေစားရင်တော့လည်းဘာတော့လည်းမရှိဘူးလို့မဆိုနိုင်ပေဘူးအဲဒါကြောင့် အဲ့ဒီအကျိုးများကိုရပါတယ်တဲ့။အဲဆိုရမယ်၄ပါးတူပင်၄ပါးတူပင်။နိုင်မောစဉ်နိုင်မောစဉ်သာကျင်စားနိုင်သည်သာကျင်စားနိုင်သည်သာလိုရသာလိုရများသာလိုရများသာတော်ညာသာတော်ညာဒီကမဖြစ်ပြီဒီကမဖြစ်ပြီသုံးပါးပြီးတော့အကျိုးသုံးပါးဟော၄ခုမြောက်သရုပ်ဓအကျိုးက သင်္ဃာများစွာငါလာမသိငါထားနိုင်သည်ယာဝဒတသီဝရညာများမှာသင်္ဃာအပူရလို့ဆိုတာမထားရဘူးခင်ဗျာပြင်းညတာသင်မိုင်ဧကတိသထသင်္ဃာကြီးဒီ၃တယ်ပဲရှိရဒီ၃တယ်အပြင်အဲနောက်ပရိစ္ဆေသောလာတို့ဘာလို့ဒီဟာလေးတွေရှိပါသေးတယ် အဲဝတ်လို့ယုံလို့သင်္ကားဆိုလို့ရှိရင်ဒီတိုင်းပဲသုံးတယ်ပဲရှိရဒီပြင်မရှိရဘူးဒါတို့ပြင်းညထားတယ်အခုတော့နောက်ပိုင်းကျတော့သင်္ကန်းတွေအကုန်လုံးပရိက္ခယသောလာကြီးတဲ့တင်ထားရင်လည်းဒီလိုတော့လည်းပရိက္ခယသောလာအနေနဲ့တော့ထားနိုင်တယ်။ဒီလိုလည်းဝိကဝနာပြုပြီးတော့ထားတယ်တဲ့အဲဒီလိုဝိကဝနာပြုထားတာလည်းပဲထားနိုင်တယ်။နောက်ပိုင်းတော့အဲဒီလို ဆောင်းတဲ့နည်းတွေနဲ့ဒီလိုပဲသတင်းသုံးပြီးတော့နေကြပါတယ်ပထမခြေပိုင်းကဆိုလို့ရှိရင်တော့သင်္ကန်းလျာဝတ်တွေရလာရင်ဆယ်ရက်အတွင်းမှာဒိဋ္ဌဝိကဝနာမတင်မဲနဲ့ထားနိုင်ဆယ်ရက်ကကြော်သွားလို့ရှိရင်ဒီတကြီးရပါပြရပါသင်နေပြီးတော့ဆယ်ရက်အတွင်းသင်္ကန်းချုပ်မှပြင်းတဲ့ချုပ်ပြီးအောင်ချုပ်ချုပ်ပြီးတော့ အဲ့ဒီသင်္ဃာအဓိကပြင်သင်္ဃာဟောင်းကိုစွန့်ဒီလိုလုပ်ရတော့အခုနောက်ကာလတွေမှာတော့အဲ့ဒီဟာတွေမလုပ်ပါဘူးအခုတော့ဗိကသောလာအဓိကတင်ထားလိုက်အဲဝိကဗနာပြုထားလိုက်ဆိုရင်ဒါပြီးတာပဲအဲ့ဒီတော့မဟုတ်ပါပဲနဲ့ရလာတဲ့သင်္ကန်းကိုဆယ်ရက်တဲ့ပုံလွန်ထားလို့ရှိရင်ပြည့်စည်တယ်အခုကထေယာနိသင်ကြတဲ့ပုဂ္ဂိုလ်မှာတော့၅လအတွင်းမှာ သင်္ကန်းတွေဘလောက်ထားတာဒိဋ္ဌဥစ္စာပနာမတင်မဲနဲ့ဘယ်လိုပဲထားတာဘာမှအပြည့်မရှိဘူးတဲ့အဲဒီအကျိုးရှိပါတယ်သင်္ကန်းများစွာ၅လမှသိငါထားနိုင်ပြီ၅လသဘောလာပြီတဲ့အောင်သင်္ကန်းတွေအများကြီးသိထားနိုင်ပါတယ်ဒိဋ္ဌဥစ္စာပနာမယူခဲနဲ့သိထားနိုင်တဲ့အပြည့်မရှိဘူးတဲ့အဲဒီတော့ကြိုးရအဲဒီတော့ကြိုးရအောင်လူသားနဲ့တရားဓမ္မတွေမှာပစ္စည်းများသိမ့်တိုင်းထားဒီကမရှိဘူးဒါလည်းအရေးကြီးတယ် ဒီစည်းများဒီစည်းများတဲ့ပုဂ္ဂိုလ်တွေမှာတကိုယ်တို့ဓမြတို့လူဇိုးတို့လူညင်တဲ့ပုဂ္ဂိုလ်ရက်ရှင်တဲ့ပုဂ္ဂိုလ်တို့ဒါတွေအနောက်ချက်တွေပြနေတာကိုအဲဒီကတိန်သင်္ကားလူထားတဲ့ပုဂ္ဂိုလ်ခင်ဗျာအနိမ့်ရအောင်လူထားတဲ့ပုဂ္ဂိုလ်မှာတော့ပစ္စည်းအများတွေသိမ့်မဲ့ထားခြင်းကြောင့်လည်းဘေးအန္တရာယ်အန္တရာယ်မရှိဘူးလို့အဲဒီလိုအကျိုးလည်းရနိုင်ပါတယ်အဲဆိုရမယ်သင်္ကန်းများစွာငါးလမှာ ထားနိုင်သည်ပစ္စည်းများသိမ့်ပိုက်ထားဒီကမရှိသည်နံပါတ်၄ပြီးတော့နံပါတ်၅ကတော့ရောသတ္တပြုလို့ပါတော့သောနေတံဘဝိတတိတန်ခိကသင်္ဃာများဖြစ်ပေါ်လာလို့ရှိရင်အဲ့ဒီတန်ခိကသင်္ဃာတွေဟာ အထင်အနိစ္စရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်နေဘင်္ဂတဒေမဘင်္ဂရောအလူပါဤဣမာနိစီဝရာနိဣသင်္ဂနဘောဘင်္ဂတဒေမဘင်္ဂရောအလူပါဤလူပါကုံဆိုပြီးတော့ဘင်္ဂကိုရည်စူးပြီးတော့လူတဲ့တိုင်းကသင်္ဂဆိုရင်အထင်အနိစ္စရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်နေအဲဒီကြောင်းတွေထဲမှာ သင်္ဃာတွေကတရားပဲရှိရှိတစ်ထောင်ပဲရှိရှိအရင်အာနိသင်ရတဲ့ပုဂ္ဂိုလ်ကတပါးတည်းကရှိရင်အဲ့ဒီတပါးတည်းဆိုင်တယ်10ပါးရှိရင်10ပါးသာဆိုင်ဘူးကျန်တဲ့ပုဂ္ဂိုလ်တွေကမဆိုင်ဘူးမိတော့တစ်ဖက်ကနေကြည့်လို့ရှိရင်အပြစ်တင်စရာလိုလိုလဲပေါ်နေတယ်ဒီဒီဥက္ကဋ္ဌင်းခင်းထားတဲ့အတွက်အခြားသောပုဂ္ဂိုလ်တွေ လာလာပါတွေမရဘဲနဲ့အထင်အာနိသင်ရတဲ့ပုဂ္ဂိုလ်တွေသာလျှင်ဒီသင်္ကန်းနေသင်္ကန်းလာလာပါတွေရတယ်ဆိုတော့တစ်ခါသောပုဂ္ဂိုလ်တွေမှာနင်းနာဈေးသလိုလိုဒီလိုအဓိပ္ပာယ်ရောက်ဒါပေမဲ့လည်းမြတ်စွာဘုရားကြီးရေကျက်ကဒီလိုရှိတယ်ဟိုခေတ်ဟိုခါတုန်းကသတင်းကြို့လို့ရှိရင်ဘုရားဘူးတွေလာကြတယ်ယခုခေတ်ကာလမှာဘုရားဘူးဆိုပြီးတော့သွားကြတယ် အဲဒါကတော့ဘုရားဝုဆိုမြင်မှန်ကတော့စေရီဘူးတာပါပဲပါဠိမှာတော့စေရီယဒါသနာလို့သုံးတယ်ဗုဒ္ဓဒါသနာလို့မသုံးဘူးစေရီတော်ဘူးတာတဲ့ဘုရားလက်ထက်ကတော့ဗုဒ္ဓဒါသနာဘုရားကိုပဲဘူးရတယ်အဲဘုရားဘူးကဝါကျွတ်တဲ့ခါကလာလာကြတယ်တချို့ကျောင်းတွေက30လောက်ကျင့်တယ်30လောက်လား20လောက်ကျင့်တယ်20လောက်လားဘာသာဝိညာဉ်အောင်သုံးကြည့်ဆို30ပဲညာတော်တွေလာကြတယ် 50လောက်ရှိတဲ့ရက်ကလည်းလာတယ်100လောက်ရှိတဲ့ရက်ကလည်းရတယ်1000လောက်ရှိတဲ့ရက်ကလည်းလာတော့အကုန်လုံးစုပေါင်းလိုက်တော့ညဇာပြသတင်းသုံးတဲ့အကြောင်းတိုင်းမှာသတင်းကျုပ်ခါကာလဆိုရင်ငင်္ဂါတွေကအများကြီးဖြစ်လာစတော့က1000လောက်ရှိတာပဲသတင်းကျုပ်တဲ့ခါကျ2000 3000ဒီလိုရှိရှိနေနေတာပေါ့အဲဒီလိုရှိတော့ဝါကျွတ်တဲ့ခါကာလမှာမိမိတို့ကြောင်းတဲ့ကသင်္ဃာတွေရည်စူးပြီးတော့ ဤမာနိစီဝရာနိသံဃာသတေမှာဤသင်္ကန်းတို့ကိုသံဃာတော်အပေးလူပါကုန်ဤဆိုပြီးသူရင်ဒီကထိန်မခင်းမဲနဲ့ဒီအာနိတေမရဘဲနဲ့ဖြစ်နေကြလို့ရှိရင်အဲ့ဒီသင်္ကန်းတွေအကုန်လုံးဝေပြီးတော့ယူရမူလာကကိုเจ้าတဲ့က10ပါးလောက်ရှိတယ်10ပါးအတွက်သင်္ကန်း10တယ်ပဲသူတဲ့ဥစ္စာသင်္ကန်းက100လောက်ရှိနေတော့အကုန်လုံးဝေယူရမယ်ဆိုရင် အဲသင်္ကန်းတစ်ထည်သာမရအောင်ဆယ်ပုံတစ်ပုံသာပဲရတော့ပြီးတော့တရားဓမ္မတွေညီရချက်ကလည်းမိမိတို့ကျောင်းတိုင်းမှာဝါတွန်းကနေတဲ့ပုဂ္ဂိုလ်တွေရစေလို့တဲ့သိက္ခာနာကလည်းရှိတယ်ဟိုတခြားတခြားကကြွလာတဲ့ပုဂ္ဂိုလ်တွေအာဂန္တုတွေကတော့သူတို့ဝါသူတို့ဝါကျွတ်တဲ့နေရာမှာသူတို့လည်းသူတို့တရားဓမ္မတွေလှူထားပြီးတော့ကြည့်ရမှာပေါ့အဲဒီတော့ ။ဒီနေရာရာမှာသံဃာတွေအကြောင်းအားလည်းတော့ဒီလိုစုနေတဲ့အတွက်ဗာငိကသင်္ကန်းများ ဖြစ်ပေါ်လာလို့ရှိရင်အထေအာနိသင်မရခဲ့လို့ရှိရင်အဲ့ဒီသင်္ကန်းတွေအကုန်လုံးဝေရတဲ့အတွက်မူလာရင်ခံဖြစ်တဲ့အာဝတိကရာနေမှာရသည်ရလိုက်တဲ့အကျိုးတွေဆုံးရှုံးတယ်အဲဒီလိုမဆုံးရှုံးအောင်မြတ်စွာဘုရားကအထင်အားဖြင့်ခွင့်ပြုထားတဲ့ အဲဒီကထိန်ပင်ကမတူလို့ကထိန်မခင်းရတောင်မှဝါကျွတ်တဲ့အခါကလာတလအတွင်းမှာတော့ချင်းဘယ်ကသင်္ဃာတွေဘလောက်များများတိုင်းကသင်္ဃာဖြစ်လာလို့ရှိရင်တော့ကျောင်းတဲ့အတွင်းကကျောင်းတဲ့အတွင်းမှာရှိတဲ့သင်္ဃာတွေပဲဝေပြီးတော့ယူနိုင်တယ်အဲဒီလိုခွင့်ပြုထားတယ်ပြီးတော့ဒါကအမှန်တန်သဘာဝကျတဲ့ခွင့်ပြုခြင်းပါပဲအမှန်တန်ကောင်းပါတယ်

ဆန်းစာတွေကတော့များနေပြီသိသုံးစရာမလိုဘူးသင်္ကန်းနဲ့လဲလဲဥမာပဲသကပိယသကာကနေပြီးတော့အဲဒီဆန်းစာတွေဘိုင်းကဘိုင်းကဆန်းစာတွေကိုသင်္ကန်းနဲ့လဲလိုက်လို့ရှိရင်သင်္ကန်းဖြစ်လာဘိုင်းကသင်္ကန်းဖြစ်လာအဲဒီသင်္ကန်းဆန်းစာနှုန်းကဆိုရင်တော့သံဃာတွေအကုန်လုံးဆိုင်တယ်သင်္ကန်းဖြစ်လာတဲ့ခါကျတော့အဲကတိယတိရတဲ့ပုဂ္ဂိုလ်များတာဆိုင်တယ်အဲဒီလိုလေးပဲဒုတိယတွေလည်းဒီလိုပါပဲကျောင်းတွေက ကျောင်းဝင်တွေကဗိုင်းကဖြစ်တဲ့အအသီးတို့အပင်တို့အဲ့ဒါတွေကပိယကလဲလှယ်ပြီးတော့သင်္ကားဖြစ်ရောက်လာလို့ချင်းအဲ့ဒီသင်္ကားဟာအဲဒီအနိမ့်ရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တယ်။ရှားပုဂ္ဂိုလ်တွေနဲ့ဆိုင်တယ်။အဲတော့ဒါဝါရင်သုံးလပါလုံးသတင်းသုံးပြီးတော့ပုရိမဝါ ကျွတ်တဲ့ပုဂ္ဂိုလ်ရဲ့အကျိုးအနိသင်ပဲခွင့်ရေးပဲရသင့်ရတဲ့အခွင့်ရေးပဲအဲဒီလိုရအောင်လို့မြတ်စွာဘုရားခွင့်ပြုတဲ့အတွက်အဲဒီအလူကိုလူတဲ့ပုဂ္ဂိုလ်မှာဘယ်လိုအကျိုးရမလဲကိုယ်ပစ္စည်းများသူတော်ဘာယူသွားကျင်းပါသည်အဲကိုယ်ပစ္စည်းသူတော်ဘာကနိုင်တဲ့စည်းနဲ့ယူသွားတာမျိုးမဖြစ်နိုင်ဘူးအဲဒီလိုအကျိုးမျိုးရနိုင်ပါလေအဲဆိုရမယ် သံဃာလူညာသံဃာသူအားသာဖြစ်သည်ကိုယ်ပစ္စည်းညာသူတော်ပါယူသွားခြင်းပါသည်အဲသင်္အာနိပြန်ညာနာမြရတဲ့အကျိုး၅ပါးလူသက်တကာများရတဲ့အကျိုး၅ပါးသုံးပါးပါပြီဒါကြောင့်ဒီမှာ သယ်နာမကသူသူမလည်းနိဒုပဲရာမြဲကျုံငါမည်အဲရာမြမှာပဋိငင်္ဂါကျုံငါဝါငါလတန်ရသည်သူသူမလည်းနိဒုပဲရာမြဲကျုံငါမည်အဲကျုံငါပါရတိုင်းဒါလေးလည်းတစ်ခေါက်ဆိုကြအောင်သူသူမလည်းနိဒုပဲရာမြဲကျုံငါမည်အဲဒီကျုံငါမည်အောက်ကသူ့အောက်ကလာတဲ့ သင်္ကာမရာသောဂျုံ၅ပါးပြင်းပြ3 4 5အဲဒီဂျုံ၅ပါးပါသတိနံပါကတိနကဂျုံ၅ရာလျော်စွာရနိုင်အဲဒီဟာဘယ်ကျမ်းကလာတာတော့ဆိုတော့နောက်ကဘုမှာတောင်ခွင်းနဲ့သုတ္တနုလောမပဲဒါကပါဠိတော်လည်းတရားရိုက်မရှိဘူးတဲ့သက္ကရာလည်းတရားရိုက်မရှိဘူးဒီကလည်းတရားရိုက်မရှိဘူးအဲမြတ်စွာဘုရားဟောတဲ့တရားတော်ရဲ့အနုလောမပဲ ပရိသံဝိပါကဇနေတိဆိုတဲ့ဒေသနာတော်ကျမ်းဂန်တွေရသူသောအကျိုးများကိုပေးနိုင်တယ်သူသောအကျိုးများကိုရနိုင်တယ်ဆိုတဲ့ ဒေသနာတော်တွေတန်ခါတွေရတယ်ပေါ်ပြတာတဲ့ကထိန်တကာကျိုးငါးပြလျော်စွာရနိုင်ပြီဆိုရမယ်ကထိန်တကာကျိုးများစွာကထိန်တကာကျိုးငါးပြလျော်စွာရနိုင်ပြီကထိန်တကာမှာသက်က1 2 3 4 5လက်သက်ကွင်းတဲ့ကဏ္ဍ၅ဘုတ်အဲဒီကျိုးငါးပါမိမိတို့လူတဲ့ကထိန်တကာအလျော်စွာ ရနိုင်ပါမာလူကဲ့သို့သာမာအကျိုးများလည်းရနိုင်ပါရဲ့သင်္ကန်းလူလို့ရှိရင်သင်္ကန်းလူတဲ့အလူဒါနရဲ့အကျိုးဒီလိုဟာတွေကလည်းပြီးတာသာမာအကျိုးတွေရှိပါတယ်သာမာအကျိုးလည်းများစွာပဲရမြဲရနိုင်ပြီသာမာအကျိုးတွေရဘယ်လိုဟာတွေတော့ဆိုလို့ရှိရင်သင်္ကန်းလူတော့ သင်္ကန်းကိုဝိယုံတဲ့ပုံကိုယ်တွေမှာအေးတဲ့ခါမအေးရောက်ပူတဲ့ခါမပူရောက်ရှင်မဲ့စသည်မကဲရောက်အဲ့ဒီလိုအကျိုးတွေရပါတယ်။ဒါကြောင့်သင်္ကန်းလူတဲ့ပုံကိုယ်မှာလည်းအဲ့ဒီသင်္ကန်းဝတ်တဲ့ပုံကိုယ်မှာရတဲ့အကျိုးမျိုးလားလို့ဘေးရန်အန္တရာယ်ကင်းကျင်းနေပြီးတော့အကျိုးတွေကိုရပြီးသွားနိုင်တယ်။သင်္ကန်းဝတ်တဲ့ပုံကိုယ်မှာသင်္ကန်းကို ကိုယ်ယုံထားခြင်းဖြင့်ညာတော်ဤညီညွတ်ပဲဖြစ်တဲ့ဂုဏ်တွေကိုဆောင်းတယ်ညာမိမယ်လို့သင်္ကန်းမူပဲနဲ့သောသောယောဂအဝိုးဒီဝို့သွားလို့ရှိရင် သောသောယောဂပုဂ္ဂိုလ်ချင်းမှာပဲရဟမမပြီးဘူးရတဲ့သုံးကသွားမယ်ဆိုရင်သင်္ကန်းသတ္တရရဝိယုံပြီးတော့သွားရတယ်သင်္ကန်းမယုံပဲနဲ့သောသောယောဂဝို့ဒီဝို့ပြီးတော့သဘိတ်ပိုက်သွားလို့ရှိရင်လူကြီးတယောက် သပိတ်ကင်ပြီးတော့လာတောင်းတယ်လို့သူတို့ပြောမှာပဲညာမှာပြီးမှာမဟုတ်တယ်လည်းလူကြမှာမဟုတ်ယူသူလည်းပြေးကြမှာမဟုတ်အခုတော့သင်္ကန်းကိုယုံပြီးသွားတဲ့အတွက်ညာတော်ကြွလာပြီးသုံးကကိုယ်တော်ကြွလာပြီးဆိုပြီးတော့ယူသူလည်းပြူကြတယ်ဘုန်းတော်ဘာတွေလည်းလောင်းကြတယ်အဲညာသမဏတာရုပ္ပဖြစ်တဲ့အယုအင်းကိုလည်းဆောင်းတယ်ဒါကြောင့်သင်္ကန်းလူတဲ့ပုဂ္ဂိုလ်မှာ လာပါတင့်နေခြင်းတို့သောအကျိုးတွေကိုလည်းရနိုင်တယ်။သင်္ဃာဝေါ်ပြီးတော့တရားနှလုံးသွင်းအာထုသဖြင့်ညာနာဖြစ်ကြတဲ့များသောအပြင်ညာနာဖြစ်ကြတဲ့သုသာတရားလူလောကမှာသင်္ဃာဝေါ်ပြီးတော့တရားထုလို့ဖြစ်တာများပါတယ်။ဟိုနာလောကဇမလောကတွေတော့သင်္ဃာဝေါ်တယ်လို့မရှိဘူးပေါ့လေ။သူတို့လည်းညာနာဖြစ်တာရှိပါတယ်။လူလောကမှာလူဝန်းနဲ့ညာနာဖြစ်တာလည်းအနည်းငယ်ရှိပါတယ်။များသောအပြင်တော့သင်္ဃာဝေါ်ပြီးတော့ သင်္ကန်းဝင်တဲ့ညာနာဖြစ်တာများတယ်သောတာပန်တို့သရဂံတို့အနာဂံတို့ဆိုတာတွေကတော့လူဝင်တဲ့အတော်များများရှိပါညာနာဖြစ်တယ်ဆိုတာကတော့လူဝင်တဲ့ညာနာဖြစ်တာမြတ်စွာဘုရားလက်ထက်ကသာဝေကျမ်းကရဆိုရင်အနည်းငယ်ပဲမများဘူးသူကတစ်ဆယ်ကဏ္ဍတိအောင်တော့မရှိဘူးတစ်ဆယ်ကဏ္ဍအောက်မှာပဲရှိတယ်မများဘူးသင်္ကန်းဝင်တယ်ပဲများဒါကြောင့်သင်္ကန်းတော်ဟာတဲ့ ယဟနာပုဂ္ဂိုလ်တို့ရဲ့အောင်လံတကွန်နဲ့တူတယ်အဲဒီသင်္ဃာနည်းဥသောအောင်လံတကွန်ဖြင့်ဝိယုံပြီးတော့တရားကျင့်သုံးတဲ့ဖြင့်ရှိကလည်းပဲဒီလေသာကျင်းယဟနာဖြစ်တော်မူကြတဲ့နောက်ခါကာလလည်းပဲဒီသင်္ဃာတော်နဲ့ဝိယုံပြီးတော့ရားတို့လည်းယဟနာဖြစ်တော်မူကြမယ်နောက်ပြီးတော့ယခု သစ္စုပ္ပန်ဟောရုံရစာရတဲ့ထဲမှာလည်းပဲသင်္ကန်းဝုတ်ပြီးတော့တရားထုတ်ပြီးညာနာပြကြတယ်သင်္ကန်းကြီးကိုအောင်လာတော့ဖြင့်အဲညာနာပြကြတယ်ဒီဝဝထုမှာဒီမှာတရားနဲ့ပရမတရားသင်္ကန်းလူကအကြောင်းပြုပြီးတော့သူသင်္ကန်းဝုတ်ဝုတ်ပြီးတော့တရားထုတ်လို့ညာနာတွေပြကြတယ်အကြောင်းနဲ့ဒါကြီးကလည်းဟောဥပါတယ်အများကြီးပဲကွာနော်အားရကြကြီးပါပဲ အဲဒါကြောင့်အဲဒီတော့သင်္ကန်းအလှူကိုလှူတဲ့အတွက်သင်္ကန်းလှူတဲ့ပုဂ္ဂိုလ်မှလည်းပဲကိလေသာကင်းအောင်ပြည့်နိုင်ခြင်းကိလေသာကျင်းစေတဲ့မေဖို့နိဗ္ဗာန်တရားကိုလောလောကူနဲ့ရခြင်းလို့တော့အကျိုးတွေကိုလည်းရပြီးတော့သွားနိုင်ပါတယ်။နောက်ပြီးတော့ငုတ်တုံမှာတည်းရဟောထားတာကတော့အင်းဒီလေးပါသူတဲ့ပုဂ္ဂိုလ်တွေ အတိုင်းမသိသောကုသိုလ်ရှင်တွေဖြစ်တယ်တဲ့အတိုင်းမသိသောကုသိုလ်ရှင်တွေဖြစ်ပြီးတော့အတိုင်းမသိသောအကျိုးတွေကိုပေးတယ်သတ္တရောမေဘိက္ခုဘုံညာပိသနာကုသာပိသနာဒုက္ခသာဟာရသောဝေကိကဒုက္ခဝိပါကသက္ကသံဝတ္တနိကဝိထာယကန္တယမနာပါဟိတယဒုက္ခယသံဝတ္တံဒီဘိက္ခုယံတို့သတ္တရော၄ပါးကုန်သော သာတာတော်၄ပါးကုန်သောဤမေပုံညာပိတန္တာဤကောင်းမှုရင်တို့သည်ကြောင်းများတော့ကုသိုလ်ရင်နေကုသိုလ်ပြုမယ်ဆိုတော့ကုသိုလ်စိတ်တွေရှိရတာဘုဂရင်ငါလူမယ်ဆိုရင်ရင်ငါမလူမရှိဖို့တဲ့ကတချို့လည်းရပောင်းများစွာအချို့လည်းလာပေါင်းများစွာနေပြီးတော့ရင်ငါသူ့ကိုရတယ် စဉ်းစားရကြံစီရအဲစဉ်းစားတဲ့ကြံစီတဲ့ပြောဆိုတဲ့အဲသင်္ကန်းရအောင်ပြုလုပ်တဲ့သင်္ကန်းလူဝေးရသင်္ကန်းမိုးရအောင်ကြံတဲ့ကုသိုလ်တွေဖြစ်တာကိုကုသိုလ်ရင်နေတဲ့ဘယ်တော့များတော့ဆိုရင်မျက်စိတမိတ်တရားတိပ္ပကအတွင်းမှာပဲစိတ်ဆိုတာဒရေနဲ့ကြည်ပြီးတော့ဒရေတသိမ့်မကလို့ဆိုပါရဲ့သာသာပြန်များဆိုတဲ့ ဒဂရီလောက်ဆိုရင်ကိုများလာပါပြီအဲတော့အဲ့ဒါကုသိုလ်အရင်နဲ့ကုသိုလ်အစီအစဉ်နဲ့တန်းပြီးတော့ဖြစ်သွားတာဒီလူကြောင့်များလို့ပဲအဲဒီမေကုသလာပိသနာဤဤမေပုံညာပိသနာဤကောင်းမှုရင်တော့ဒီမေကုသလာပိသနာဤကုသိုလ်ရင်တော့ဒီဒုက္ခသာရာချမ်းသာကိုဆောင်ပေးတော့ကုန်၏အဲဒီကုသိုလ်တွေကချမ်းသာကိုဆောင်ပေးရတယ်ချမ်းသာကိုပေးတယ် အကုသိုလ်ဆိုရင်တော့ဒုက္ခဆောင်ပေးတာသောဝေကိကာကောင်းသောကောင်းမြတ်သောယူပါယုံစသည်တို့ဤယူပါယုံစသည်တို့အလို့ငါဖြစ်ကုန်၏ကောင်းမြတ်သောယူပါယုံစသည်တို့ကိုပေးရကုန်၏အဲကာမဂုဏ်၅ပါးတဲ့ယူပါယုံသဒ္ဒါယုံခန္ဓာယတာဘုဒ္ဓဘာယုံအာယုံ၅ပါး ကာမလောကမှာဒါတွေသိရည်ကြီးတာပဲဒါတွေပြည့်စုံမှုရရည်ကြီးတာပဲဒါတွေပြည့်စုံရင်ချမ်းသာတယ်ခေါ်တာပဲဒုက္ခဝိပါဒချမ်းသာသောအကျိုးကောင်းသောအကျိုးကိုဖြစ်စေတတ်ကုန်၏အဲကိုယ်ချမ်းသာရင်စိတ်ချမ်းသာခြင်းကောင်းသောအကျိုးတွေဖြစ်စေတတ်ပါတယ်တဲ့သက္ကတံဝရဏိကာနာပြေလောက၌ဖြစ်စေနိုင်ဖြစ်စေတတ်ပါကုန်၏နာပြေလောကဖြစ်စေတတ် ဣဒာယကန္တာယမနာပါယလိုရှိအားနှစ်တရားမြန်တို့အသောဣဒာယစီဝါလုံးဟာသူကချမ်းသာလုံးဟာသံဝတ္တနှင့်ဖြစ်ကြပါကုန်၏မိမိတို့လူကြီးတောင်းတနေတဲ့အကျိုးစီးပွားချမ်းသာတွေဖြစ်ဖို့ရပဲအဲဒီကျိုးစီးပွားချမ်းသာတွေရစေရသည်တဲ့ဘာတွေတော့ဆိုလို့ရှိရင်ယတ္တာဘိခွေဘိကုစီဝရပရိဘုဇ္ဇမနောအပမနာစေတောသမာရိဥပါဒံမိဇဝိဟရတိ အပမနောတပ္ပဘုညာသီတနာကုသလသီတံတော်ဒုက္ခတာရောသောဝေဝီကောဒုက္ခဝိပါကောသက္ကသံဝရဏီကောဒုက္ခအိဋ္ဌာယကန္တာယမနာပါယသီတာယဒုက္ခယသံဝရတိဘိက္ခုရံတော်ယတ္တအကျဉ်တရားဓမ္မဤ ဇီဝရံသင်္ဃမောပရိဘုံဇာမနောသုံးဆောင်တဲ့ဝါသုံးဆောင်သောဘိက္ခုယာမိဒဂရမလူသားနဲ့သင်္ဃဝေယုံပြီးတော့အဲဝေယုံပြီးတော့ဘာပြုလုပ်တယ်လဲဆိုလို့ရှိရင်အပမာဏအတိုင်းမသိကြီးမြတ်သောစေတော်သမားတွေစိတ်စေတော်သမားတွေစေတော်သမားတွေကို ဝါစိတ်နှင့်ရှင်သောအရိယာဘုသမာရိကိုဥပါဒမေသာပြည့်စုံစေဝိရတိနေ၏အတိုင်းမသိမင်းများတဲ့စေတော်သမာရိဘာလို့ဆိုလို့ရှိရင်အမြတ်ဆုံးကတော့အရဟတကုသမာရိပဲအဲဒီအောက်ဆိုရင်အနာဂါမိဘုသမာရိအဲဒီအောက်ဆိုရင်သရဂါမိဘုသမာရိအဲဒီအောက်ဆိုရင်သောတာပတိဘုသမာရိပေါ့အရိယာဘုလေးပါးသမာရိတွေ ဝင်ရောက်ပြီးတော့နေတယ်အဲဒီသင်္ကန်းကိုလှူဒါန်းတဲ့ဒကာမတဲ့တသထောသောရိယအာသောစိတော်သမารိကိုဝင်ရောက်နေသောယဟန်အားလှူဒါန်းသောဒါကဤအပမနောအတိုင်းအတိုင်းရှင်ရှိသော ။ပုံညာပိသံတော်ကုသလာပိသံတော်ကောင်းမှုအရင်ကုသိုလ်ရင်သည်ဝတ္တတိဖြစ်ပေါ်လေတော့ဤကုသိုလ်ရင်ကောင်းမှုရင်များအပမာဏအတိုင်းမပြီးပဲအများကြီးဖြစ်သွားတယ်။အဲဒုက္ခသာဟာရောချမ်းသာကိုလည်းဆောင်းတတ်တဲ့သောဝေကြီးကောကောင်းမြတ်သောယူပါအောင်စားရှိသောကာမဂုဏ်အာယုန်တွေကိုလည်း ရစေတတ်တဲ့ဒုက္ခတာဒုက္ခတောင်းဒုက္ခဒုက္ခဝိပါကောချမ်းသာသောအကျိုးကောင်းသောအကျိုးကိုလည်းဖြစ်စေတတ်တယ်ဒုက္ခအိဋ္ဌာယဟိတာယအနာပါယလောကျမြစ်တဲ့အမြန်တော့သောဟိတာဒုက္ခယစီဝါချမ်းသာလုံးဟာလည်းဘာဝတတိဖြစ်တယ်အတိုင်းမသိတော့ကုသိုလ်ရှင်တွေဖြစ်သွားတာတဲ့ဘယ်လိုဥပမာအရင်ဗာနဲ့တူတယ်ဆိုရင် ပင်လယ်တွေကရေတွေလိုပဲပင်လယ်သမုဒ္ဒရာတွေကရေတွေကရေတုံးကတော့ဒီတောင်းနေနဲ့ပြင်းနေနဲ့ချင်းညာလာအဲဒီရေတွေကိုတဲ့ဒီပေါင်းဘယ်လောက်ရှိတယ်လို့ချင်းလို့တွက်လို့ရပါမလားပင်လယ်တွေကရေပဲတွက်နိုင်မလဲတွက်နိုင်ပါဘူးမြေတစ်ခုတည်းကရေတောင်တွက်ဖို့ရခက်သေးတယ်သူစား ဒါပေမဲ့အခုခေတ်မှာတော့ကဏ္ဍပင်ချာတွေရဲ့အမှန်တရားလေးလာနိုင်နေကြတော့အနောက်နိုင်ငံကပုဂ္ဂိုလ်တွေရဲ့သူတို့တွေ့တယ်ဝင်နေထဲမှာဒီကာလာမောင်းဘယ်လောက်ရှိတယ်ဆိုပြီးသူတို့တွေ့ကြည့်ကြကြတော့ပဲမှားမလဲတဲ့မှားညီပေါ့သူကပင်ပင်နေကြီးအတိုင်းကြီးကပဲတိုင်းဆောင်လို့သေချာတိတိကျကျရတာမှမဟုတ်ပဲမှားနေလို့တော့မဟုတ်ပါဘူးတိတိကျကျရည်တွဲဖို့ကတော့မဖြစ်ပါဘူးမြည်တွဲနိုင်မှုသူကရည်တွဲဖို့ခရင်ပါလေ အဲဒါလိုပဲအဲ့ဒီကုသိုလ်ကောင်းမှုဟာဘယ်လောက်ကျိုးပေးတယ်လူပေါ်အောင်ဘယ်လောက်ကျိုးပေးမယ်နတ်ပေါ်အောင်ဘယ်လောက်ကျိုးပေးမယ်လူစိတ်ချမ်းသာတွေဘယ်လိုကြီးကြီးရကျိုးပေးသွားမယ်အဲမရည်တွက်နိုင်ဘူးတဲ့အထာခေါ်အပင်ချီရောအပမေရောမရည်မတွက်နိုင်အတိုင်းမသိအကျိုးပေးတယ်အဲဒါသင်္ကန်းရိုးရိုးကိုဟောတာနော်ဒီဥစ္စာကထိန်တော်မဟုတ်သေးဘူးသင်္ကန်းရိုးရိုးသူ့ အဲဒီလူတဲ့သင်္ကန်းဝုတ်ပြီးတော့ဉာဏ်ကအပမာဏသမာဓိခေါ်တဲ့ဉာဏ်ဆုံးဖြင့်အရဟတဘုသမာဓိကျော့ယူလို့ရှိရင်တော့အရိယာဖို့၄ပါးသမာဓိပေါ့အဲအရိယာဖို့အောက်၃ပါးသမာဓိအဲဒီသမာဓိဝင်စားနေလို့ရှိရင်အဲ့ဒီသင်္ကားလူတဲ့ပုဂ္ဂိုလ်မှာအတိုင်းမပြီးတော့အကျိုးကိုဖြစ်စေတတ်တယ်အဲ့ဒီကုသိုလ်ကောင်းမှုနဲ့ပြည့်စုံတယ် အခုကတိသင်္ကန်းလူတော့အဲဒီကတိသင်္ကန်းကိုရသွားတဲ့ပုဂ္ဂိုလ်တွေကတရားနှလုံးသွင်းအားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုတော့အခုပြောတဲ့အပမာဏသမารိမရောက်ဘူးလို့မသွန်နိုင်ဘူးပေါ့လေရောက်တဲ့ပုဂ္ဂိုလ်လည်းရှိနိုင်တာပေါ့အဲဒီအပမာဏသမารိရောက်သွားတယ်ဆိုလို့ရှိရင်အဲဒီတော့အတိုင်းမပြီးတော့အကျိုးတွေကိုရတယ်တဲ့ဒါကပုဂ္ဂိုလ်အနေနဲ့ပေါ့ အခုလူသားကပုဂ္ဂိုလ်အနေနဲ့လူသားမဟုတ်ဘူးသံဃာအနေနဲ့လူသားဆိုတော့သံဃာကတော့လူကံပုဂ္ဂိုလ်ရဲ့အများဆုံးပဲဒီလိုမျိုးကပဲရှိမလဲသံဃာလူသားကတော့သံဃာဆိုတော့မြတ်စွာဘုရားလက်ထက်ကရဟနာပုဂ္ဂိုလ်လည်းပါတယ်ဆိုတော့အကုန်လုံးပဲသံဃာတွေအကုန်လုံးဆိုင်တယ်အဲဒီသံဃာတွေလူတဲ့အတွက်ဒါကတော့အပင်ချအပမယပေးချနေတာပါပဲဒါသိချလည်းဟောထားပါတယ်အပင်ချအပမယအကျိုးရှိတယ်တဲ့အဲဒါ သာမန်ရိုးရိုးအကျိုးတွေအဲဒီလိုအကျိုးတွေကိုလည်းရနိုင်ပါရဲ့သာမန်ကျိုးလည်းများစွာပဲရမြဲရနိုင်ပြီတဲ့ကသင်္ကန်းလူလို့ရတဲ့ရမြဲအကျိုးအခုလိုကထင်ချင်းနဲ့လူတာကတော့ခုနပြောတဲ့အပူအကျိုးတွေအဲရမြဲအကျိုးတွေလည်းရတာပဲတဲ့အဲဆိုရမယ်သာမန်ကျိုးလည်းများစွာပဲသာမန် ရာမြဲရနိုင်သည်အဲဒီရမကဥသာလောကီကျိုးတွေလောကုတ္တရာဖြစ်တဲ့မေဖို့နိဗ္ဗာန်အကျိုးကိုလည်းမိမိတို့လိုရှင်ရနိုင်တယ်ဒါကတော့အာလုံးလည်းပြီးပြီးသားပါပဲနိဗ္ဗာန်ကိုလီသိတံမိအပြည့်ရနိုင်သည်ဆိုရမယ်နိဗ္ဗာန်ကိုလီသိတံမိအပြည့်ရနိုင်သည် တောင်းတော့ဗျာပဲတောင်းကြတာမကုန်နေပါညပါလို့ဤသထိန်ဒါနာကျိုးများစွာလူလာဘူးလေလေခုကျိုးကြီးတဲ့သထိန်ဒါနာတွေကဘုန်းကြီးခုပြောတာအကျဉ်းချုပ်ပဲရှိတယ်သူတို့နဲ့ပြီးအောင်မြင်အောင်ပြီးအောင်ပြောတော့တဏှာကြီးနီးပါးရှိသွားတယ်အဲဒီအကျိုးကြီးတဲ့ကထိန်လူဒါနာတွေငါတော့လူဘူးလာပြီပြန်စဉ်းစားကြည့်ရင်ဒီစီတော့နှစ်တည်းအများကြီးပေါ့ဒီနှစ်တစ်နှစ်မှာကိုယ်နဲ့စတဲ့ ကျောင်းနေဆရာသမားတွေလူကြီးတွေအများကြီးရှိတယ်အဲကဒိဏနာကျိုးများစွာလူလာဘူးလေဒီယခုတခါလူရတာဝမ်းသာပဲကောင်းတယ်ခုတခါလည်းထပ်ပြီးတော့လူရရမည်ဆိုတော့သမဏအကျိုးကြီးတဲ့လူထပ်ခါထပ်ခါလူရတော့ဝမ်းသာကြအမှန်ကောင်းတယ်ဆိုတော့ပေါ်လာအဲဆိုရမယ်ကထိန်ဒါနာကျိုးများစွာလူလာဘူးလေကြီး တခုတခါလူရတာဝန္တာဝယ်ကောင်းသည်အာနဝန္တာပြကောင်းတယ်ကောင်းတာပဲရှိမလဲဒီပေါ့ရင်ဝန္တာပဲဆိုတာကအခုဒီကရသလောက်ပြေးပဲထောင်ငနန်းနဲ့ပေါင်းငနန်းနဲ့သိန်းငနန်းနဲ့ဒီလောက်ပဲအခုကထောင်ပေါင်းသိန်းမကဘူးအသိဉာဏ်ပြမရအများကြီးကျူးပြီးသွားမယ် ဝန်းသာပြသိကောင်းတာပေါ့ဝန်းသာတော့ဟိုကတိန်လူတဲ့ခါတော့ဝန်းသာပြကောင်းတဲ့ကျိုးများတဲ့လူရတာပဲလို့နှုံးသွင်းတဲ့ဝန်းသာလို့ရှိရင်အဲဝန်းသာသာလေးကိုဝိပဿနာကျူရမှာဟိုယောဂီတွေကတော့ဘုန်းကြီးတွေကကမ္မထာတရားတွေဟောနေတော့ကမ္မထာလှုပ်ပြီးတော့ဟောလို့မဖြစ်ဘူးကမ္မထာကတော့ပါရအောင်မှာကမ္မထာမပါဘဲနဲ့တက်တက်မဲ့ဒါနသီလအကျိုးတွေဟောရင်တော့ပြီးကုန်မပြီးဘူးနောက်ဆုံးမှာ အဲဝိပဿနာကတော့ရှုအောင်မှာဝိပဿနာရှုပဲသိရေးကြည့်အဲတော့ဘုရားတရားတန်ခါအာယုံပြုလို့ပီတိဖြစ်လာလို့ရှိရင်ဝမ်းသာလာလို့ရှိရင်ဒီဝမ်းသာတာလေးခရဝရကုံသွားတယ်ပျောက်သွားတယ်လို့ရှုပြီးတော့အရဟတဖို့တိအောင်ရောက်နိုင်တယ်လို့ဆိုထားတဲ့ကျမ်းဂန်တွေဘုရားရှိပါတယ်။ဒါကြောင့်ရောက်တာမရောက်တာပါထား ဝိပဿနာကုသိုလ်ဖြစ်အောင်တော့ယူရလိမ့်မယ်ဝမ်းသာတိုင်းမှာဖြစ်ပြည့်ဝမ်းသာတိုင်းမှာဖြစ်ပြည့်သာရှုကားသိရမည်ဝမ်းသာတာလေးရှိတော့ဝမ်းသာတယ်ငါအထင်းနေဟိုတုန်းကဘယ်တုန်းကဘယ်တုန်းကလူခဲ့ပြီခုလည်းလူရတယ်မနာကြိုးကြည့်တဲ့လူတွေတို့လူရတာပဲလို့အောင်ပြင်းဝမ်းသာလားကိုယ်ထဲမှာလည်းယူရောနဲ့ဖြစ်ပြီးတော့ဝမ်းသာတယ်ဝန်သာတယ်ဝန်သာတယ်မှလိုက်တော့ဝန်သာတာလေးဝန်သာလိုက်ကြောက်တယ်ဝန်သာလိုက်ကြောက်တယ်အစအဆုံးနဲ့အဖြစ်ပြင်းနဲ့ ခရတော်ကုံသောအားဖြင့်ဂုံကုံဆုံးဆုံးသွားတာပဲဝန်တာသာလေကြာကြည့်တည်နေတာမဟုတ်ဝေရတော့ပျောက်ပျောက်သွားတာပဲအဲ့ဒါလေးပြီးရင်ဒါအိဋ္ဌာနုပါဒနာပဲအဲ့ဒါလေးရှုရမယ်တဲ့ဝန်တာသာလေရှုလိုက်အဲဝန်တာလေဝန်တာလေရှုရင်းရှုရင်းနဲ့ဝိပဿနာတွေပွား ဝန္တာတိုင်းမှာဖြစ်ပြသာပြုကားသိရမည်သောတိပါကအနေစာဒုက္ခလည်းမြင်သည်အဲဒီလိုရှိတော့ဖြစ်ပြသွားတော့အနေစာမမြဲဘူးပြီးတော့ရှိရင်အနေစာနုပဒနာဒါကလားဆိုမဟုတ်ဘူး မမြဲမှာတော့ဆင်းရဲပေါ်ဖြစ်ပြီးတော့ကြောက်တာပါအသုံးကြမလဲဒုက္ခခေါ်တယ်။ဒါကြောင့်ဒုတိမာကအနိစ္စဒုက္ခလည်းမြင်ပြီးဒါပဲလားဆိုတော့သုံးမရဟန်ပြီးမြင်များအနတ္တသုံးမရဘူးသူကသူဖြစ်သူကသူပြည့်နေတယ်ဒါပဲဒီလိုပြီးတော့အနတ္တပြီးတော့အနတ္တပြီးလို့ရှိရင်နိဗ္ဗာန်ရပါလို့ဤတော်ဆူတောင်းမရဘူးအကြောင်းရင်းရင်းအဲဒီတော့ရှုနေရင်အဲဝန်တာတယ်ဝန်တာတယ်ရှင်နဲ့ဥပဒနာညာစဉ်တိုင်းတက်ပြီးတော့နိဗ္ဗာန်လည်းရောက်သွားနိုင်တယ် ဆိုရမယ်သောတိပါကမိစ္ဆာဒုက္ခလည်းမြင်သည်သုံးမရဟံသိမြင်ပြန်နိဗ္ဗာန်ဆက်ရောက်သည်သုံးမရဟံသိမြင်ပြန်နိဗ္ဗာန်ဆက်ရောက်သည်ဟောသင်ဒီရကတော့သုံးပါပြီ အတိမ်ကျိုးတွေလည်းသုံးသွားပြီအတိမ်ကျရင်ဝမ်းမြောက်တာရှိဥပဒနာရှိပြီးအိသနုပါဒနာဒုက္ခနုပါဒနာအနတ္တနုပါဒနာဥပဒနာညာဖြစ်ပုံနဲ့ပြောပြီးပြီအဲဥပဒနာညာဖြစ်ပြီးတော့ဝိပဒနာပြည့်စုံလို့ရှိရင်နိဗ္ဗာန်ကိုမြင်မောက်ပြုပြီးသောတာပန်သရဂံအနာဂံဉာဏ်နာဖြစ်နိုင်တယ်ဆိုတော့ပုံပါပြီသုံးပြီးပြောပြီးသွားအဲအခု ဤစဲချဖို့ပဲလိုပါတော့စဲချတော့ကထိန်သင်္ကန်းကတော့ခုနကအတူကျိုးစဲချပြီးပါပြီအဲဒါလည်းထည့်ချအောင်မှသာပြီးတော့ကထိန်အရန်ဖြစ်တဲ့သင်္ကန်းတွေအဲဒါတွေကသင်္ကန်းဇုံကတော့85ဇုံဟုတ်လား 90နဲ့50စုံကအပိုးလွန်နေရလဲရှိတယ်အပိုးလွန်နေရတော့ဒါကြီးအကုန်လုံးပိုင်းကြပဲရွေးချမှာမလို့အဲ90နဲ့50စုံတွေကတော့ကိုသီးသန့်ဖွင့်ထားတဲ့ဟာရှိပါရဲ့ဒီမှာညောင်ဒီသာနာရေးတာမှာဝါဆိုသင်္ဃာကဘူရိမဝါဝါကျိုးသေးတယ်အောင်ဘူရိမဝါဝါဆိုပြီးဝါကပ်ပြီးတော့ဝါမပြည့်ဖဲဒီရှိနေတဲ့ သံဃာတော်53ပါးရှိပါတယ်အဲ53ပါးကျန်တာက20နဲ့2ဆုံးကျန်တယ်ဆို53ပါးတစ်ဆုံးပြီးဆိုရင်20နဲ့ဆုံးအဲဒီ20ဆုံးကတော့တခြားကပင့်ထားတာလည်းရှိတယ်မပင်မဲနဲ့ရည်သူထားတာလည်းရှိတယ်ပင့်ထားတာကတော့ဒီနာနီးပါးကလာနိုင်တဲ့ပုဂ္ဂိုလ်တွေပင့်ထားပါတယ်။ကြာဝေးကပုဂ္ဂိုလ်တွေတော့ ဘုန်းကြီးကမပင့်ပါဘူးလူများကပင့်တယ်တဲမသွားခြင်းဘူးလို့ဝေကြီးသွားတယ်တောင်းလေးဒါကတော့ကြောင်းညိုတဲ့ခါလှူဖို့ပဲသူတို့ကတော့မာနလေးရိတ်သာမှာသမဒနာစရိယအဲလက်တော့ကမ္မဒါစရိယနှစ်ပါးမော်လမြိုင်မှာနှစ်ပါးနောက်ရှားပုံတို့အဲဟောမှုတို့ သသိအဲဒီလိုစသည်ဖြင့်တခြားကဒီကနဲ့နိစ္စနေတဲ့ဌာနတွေပေါ့အကုန်လုံးတော့မှမလူနိုင်ပါဘူးအကုန်လုံးတော့မလူနိုင်ပါဘူးဒီနေ့ဒီရဝါစုသင်္ဃာ50ကျော်ရှိနေတော့ကျန်တာက20နှစ်တော့အဲဒီရန်ကုန်မြို့မှာဒီဟာနိစ္စရာရှိတာအလုံး7ပါးလောက်ရှိပါတယ်အဲဒီ7ပါးနဲ့အလုံးစုပေါင်း 20နဲ့တဘောအဝေးက20နဲ့တဘောဒီမှာဒုတိယဝါဝါဆိုတဲ့ညာကတဘာနဲ့ဆိုတော့20နဲ့2ပါအဲ့ဒီ20နဲ့2ပါတော့ကတော့ပြီးတာတဲ့ပြီးတာပြရမယ်အဲ22ပါတော့ဒီငါးစုံစကြည့်တော့ရည်ရထားတဲ့လူဝဝတ္ထု22မျိုးကိုတော့ရည်ရထားတဲ့22ပါတော့ရှင်တို့ကလူဝါဤအောင်ပြီးတော့ ကျန်တဲ့ကထိန်အချမ်းရံဖြစ်တဲ့သင်္ကန်းစုံတွေ90နဲ့ဥစုံအဲဒီပြင်သင်္ကန်းစုံမဟုတ်တဲ့သင်္ကန်းတွေလည်းရှင်းအောင်ပါပေါ့လေအဲဒါတွေတော့စုစုပေါင်းပစ္စည်းတွေအကုန်လုံးသံဃာဖြစ်နေလူသားရမယ်သူနောက်ကျမှသံဃာတွေပန်ကြပြီးတော့ဘုန်းကြီးလူပဲလူလိုက်တာတွေလူရမှာပဲကာဟိဇက်ခွက်ကရမယ်ဇက်ချာ အားလုံးလိုက်ချူကြရှင်ဘုရားတော်ရှင်ဘုရားတော်တည်တော်တော်သည်စစ်စေသောနှင့်များကစစ်စေသောနှင့်များကဝါကျွသောခါ၌ဝါကျွသောခါ၌ဝါသုသင်္ကဝါသုသင်္က ကမ်းခြင်းကိုရှုလုပ်ကြသကဲ့သို့ယခုနှစ်၌လီဝါဆိုသင်္ကန်းရှုရန်သောဒါနပွဲသဘင်ကိုသင်ရင်ကျင်းပါပါကုန်၏ဤဒါနပွဲသဘင်ကိုသင်ရင်ကျင်းပါရ၌ ယနေ့နဲ့နဲ့ယနေ့နာနဲ့အာယုန်တဲ့ကာလမှာစ၍အာယုန်တဲ့ကာလမှာစ၍နေ့လေနေ့လေသတ္တနာယီတိုင်အောင်သတ္တနာယီတိုင်အောင်သံဃာတော်အားမုံမြတ်သောမုံမြတ်သောသံခဲဝေသံခဲဝေဩစဉ်ဩစဉ်ကျိုခြင်းကျိုခြင်းရတာရတာ မျိုးတို့ကိုလူသေးစွာသက်ကလူရန်သိမွေလူတော်ပါကောင်း၏ယောဂီအပေါင်းလူတော်ကောင်းတို့အား၎င်းသာယောလာသောသာယောလာသောာနာမိတ်တာမိတ်ဆွေပေါင်းသူတော်ကောင်းတို့အား၎င်း သောသာဝေသောဝဲတော်ဖြင့်သွေမွေလူရမ်းပါတော်၏သို့သောလူရမ်းပြီလင်ဘာငါတော်ရှင်မြတ်တော်၏မျက်မှောက်၌ရဏဂုံသုံးပါးနှင့်တကား ၈ပါးသီလကိုဟောတိကြပြီလင်ရှင်မြတ်တို့ဟောကြားတော်မူကြသောပရိတော်လူမောရဏတရားတော်တို့ကိုကျိုးစီစွာနာကြကြပါကုန်၏ နာကြကြပြီလင်နာကြကြပြီသာသနာဝဆင်းရဲမှာသာသနာဝဆင်းရဲမှာလွတ်မြောက်ရခြင်းနိဗ္ဗာန်ကိုသိမြန်စွာမျက်မှောက်ပြုရခြင်းအကျိုးငါအထိန်လျာရည်မှသိသင်္ကန်းကို ငါအာသံဃာတော်အားဒီကျောင်းတိုင်း၌ဒီရိတ်သာကျောင်းတိုင်း၌သင်ခင်းရလို့ငါသံဃာတော်အားဒီစေသွန်းချ၍သုရံပါကုန်၏ီသင်္ဃဖြင့်ဒီကထိန်သင်္ဃဖြင့် သာဝနာရိပ်သာ၌ဝိနည်းတော်နှင့်အညီသတိန်ကိုသင်တော်မူကြပါသင်တော်မူကြပါသင်ပြတော်သင်ပြတော်ဘုမရပါဘုမရပါသတိန်အရာဖြစ်သောသတိန်အရာဖြစ်သော53စုံသော53စုံသောသင်္ကန်းတို့ကို၎င်း ထိုမတပါ53ခုသောလက်ဆွဲအိတ်တို့ကို၎င်းသာအုပ်တို့ကို၎င်းဒီတို့အစရှိသော53ခုစီသောလူဝဲပစ္စည်းတို့ကိုလည်းသံဃာတော်အားလူရန်ပါကုန်၏ နှစ်ဟုတ်ကဲ့20နှစ်စုံသောသင်္ကန်းသရှိသောလူဝေဝတ္ထုတို့ကိုဒီရမှတ်ထားသော 22ပါးသော22ပါးသောရှင်မြတ်တို့အားရှင်မြတ်တို့အားအသီးအသီးအသီးအသီးပိုင်းခြား၍ပိုင်းခြား၍ရည်ရွယ်သွန်းကြ၍ရည်ရွယ်သွန်းကြ၍သုဒ္ဓမာကုန်၏သုဒ္ဓမာကုန်သုမရပါသုမရပါမြင့်ကြံသောမြင့်ကြံသောသင်္ကန်းစာဩသင်္ကန်းစာဩသရှိသောသရှိသောအမျိုးမျိုးသောအမျိုးမျိုးသော ထုပစ္စည်းတို့ကိုဘင်္ဂါတော်အားဘုရားစွာသုရံပါကုန်၏ဒီကောင်းမှုပေါင်းသည်အသောတရား၄ပါးတော်၏ဘုံညာဘုံညောင်းဖြစ်သောမဉ္ဇဏ်ဘုံညာ စွာကိုသက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ကျွန်တော်တို့သည်ဘေးရန်အန္တရာယ်ဟူသည်များတော်မှာ တေရင်းလိုကြ၍သက်ရှိခြင်းနာကင်းခြင်းဓမ္မာခြင်းသံဃာများခြင်းသတ်ရှိသောဘုရားတောင်းလာသောလောကီလောကုတ္တရာကောင်းညွှန်းချမ်းသာ ပေါင်းတို့နှင့်မာခတဲ့ပြည့်စုံကြ၍ရေခသိန်းတို့၏ရေရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောသင်မြတ်စွာရောက်ရပါလိုကုန်၏သင်ရာဒီကောင်းမှုပေါင်း၏ဘုရားကကော ယဖာဆရာသမားတို့အားလကားဆွေမျိုးတို့အားလကားပြင်ရနိုင်ရောက်ရှိနေသောဝိသအပေါင်းအားလကားနှုတ်တို့ဤကိုယ်ဆောင်နာကိုယ်ဆောင်နာကိုယ်ဆောင်နာ စောင့်နာသာသနာတော်စောင့်နာလောကကိုစောင့်ကြတော်နာရမင်းရမမင်းသတ်ရှိတော်သာပေါင်းတော်၎င်းသေဥစွာသေဥစွာသုတခြင်းညပေးပါကုန်၏အလုံးစုံသော သတ္တဝါအပေါင်းတို့အားလည်းမြတ်ပြေပြေပါကုန်၏မိဘတော်မှာစ၍လုံးစုံသောသတ္တဝါအပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသမ္မာကြပါစေသမ္မာကြပါစေမြတ်